ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌12ရက်6လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဒီလိုမှဤ တံပူညာယခုမောက်တိရသောရဏသုံးသုံးမာတိပူပါသောသံဃာပုရိသီမသာပဒနာနာသောမေညာပုညာအာဝိကယောဤလူပြုတတ်သော တရားဖြင့်ပါပါရိတပိလာသမာဓိပညာသုံးပိကာကိုလူမျိုးစွာဆောင်ကျင်းတော်တည်မြတ်ပါစေ။သူမင်းကလည်းကာမတမှုရိယကာမဒုက္ခဆလာတမှုရိယဘဝဒုက္ခချုပ်ငင်းပုံပြောရပါတော့။ချုပ်ငင်းပုံအဲဒီချုပ်ငင်းပုံကလည်းခဏလေးတစ်ဖြုတ်ကလေး ကိုရင်းတော်ကအမြင်လာတယ်။အမြင်အပိပါတော့အကျင်းနဲ့ဒီလိုရှိ။ဟင်။ဘာလို့ဒီလိုလုပ်ခလုံးမချင်ပါနဲ့။ဟင်။အဲ့ဒီလိုလာလို့ဆိုလို့ဒီလေလား။အဲ့ဒါကိုအပိပါဝိရာကဒီလိုလာလို့ပါလို့တော်ရ။ဟင်။အဲ့တို့ရဲ့အင်္ဂါလို့ချုပ်ချင်းကဘယ်လိုချုပ်တာလို့ဆိုတော့ပြောရလို့ပါဖို့ဒီလိုဆိုချင်မှုလေး။ သူနဲ့ပတ်သက်လို့လူဖြစ်သွားပြီဟင်ပတိဘုတေဘောသူနဲ့ပတ်သက်လို့ကာပြတာမှုရှိဘူးဘုဒ္ဓသူနဲ့ပတ်သက်လို့အာယုမလွတ်လွတ်ဖြစ်နေပြီသမာဓိရောသူနဲ့ပတ်သက်လို့ငါတို့ခပ်ပြောင်းလို့ပြောတော့ဟင်ဒီလိုရပါအဲ့ဒီလေးချက်မြင်ရမယ်လို့ဆိုလို့လေလားဟုတ်ကလားအဲ့တော့ဒီတို့တစ်ခါလောကီသစ္စာမှာ သို့မဟုတ်တို့လောကီထဲမှာလေပတ်နေတဲ့ဟိုတို့ဝတ္တမတိတာတွေဝတ္တစာရမှာသမုဒိယဒုက္ခတို့ခုပဲခင်ဗျသမုဒိယဒုက္ခသမုဒိယဒုက္ခအဲ့ဒီနေရာမှာအာယုတစ်ခုခံစားရလို့ရှင်သိမမှာဘသူပဲပြောပါပဲပြောလာတယ်ဒီဘောရာကောင်းပြီးဖူတီပေါ်မှာအဲ့ခါကျတော့ကြိုက်ပြီးမကြိုက်လာမှာပဲဒီလိုလားဒီအဲ့ခါမှာဖြစ်တာမဟုတ်လား ချုပ်ပြရာစီသူ့နေရာကချုပ်မယ်ဒီလိုကဟင်အဲချုပ်မယ်ဆိုတော့ဒီလိုကြီးသူ့အလိုလိုချုပ်မှလားလို့မိဖုရားရှိလို့မြတ်တာဟိုတခါပြန်ဟောပြနေတယ်နော်ဟင်ဒီတိုင်းမျိုးပြင်အလိုလိုတို့ပါတော့ဟိုတစ်ပင်များတော့လားတစ်ပင်ကအဲမူမူမှာအပြင်းကြီးဖြစ်လာတယ်ဟင်ဘာဖြစ်လို့လဲဒီတော့ဒီနဲ့ လိုအောက်ကမြင်တတ်တဲ့ကျုပ်လိုဟုတ်ကလားဟင်ပါပြလို့အော်သူအဲ့ဒီချိန်မှာနေကမြောက်ကတော့ဟင်နေကမြောက်ကတော့ရှိရှိသမျှတွေလူလည်းမြောက်ခဲ့ရတယ်ရှိရှိသမျှတွေမြောက်ခဲ့ရတယ်သူကလည်းမြောက်ကြည့်ရကုန်လိုက်ညာတယ် မှာဆရာကောင်းကိုဆရာကောင်းကိုမူရအဲ့ဒါဒီဒီလိုတော့ဘယ်မှာရှိတဲ့ဘုံတုံကြီးရာကိုလာတာတဲ့လေအခုမှလာဟင်ဟုတ်ကဲ့အဲ့တော့သူလာရှိတဲ့ဟိုဟိုမြောက်ဖက်ချမ်းပြီးတော့ခုနဘုံတုံကြီးကိုဆူတဲ့မြောက်ဖက်ချမ်းအဲ့ဒီတက်ကိုတက်တက်လို့သူဘာလို့အစ်တီရှိနေလို့ရှိရင်အပင်ကြီးရှင်းတော့ဖတ်ကြတာသူအဆောင်ပုံပေါ့ စိတ်တပင်ဖြစ်ဖြစ်လို့ဆယ်နှစ်တန်ပြီးနဲ့ဆက်စပ်တရားတန်ပြီးနေနေနဲ့တစ်ပြည့်ဆိုလို့ရှိရင်လေဒီချင်းလေးကိုတိုးတက်ကြရစီတိုးတက်ရတယ်။ဆောင်းကြရင်ဆိုင်ကငွေကြဖို့လို့ဟုတ်ရ။ဒီလူတွေကိုတို့တို့တန်နေလားသူရဲ့အရာမုံသူ့ဘာလို့အတုခိုင်ကိုမြင်လို့ရတာဟုတ်ဘူးဗျာ။ဟုတ်ကလား။ယာရီပြဆိုလို့ရှိရင်အဲဒီချိန်မှာရှင်သာပေါ်သွားမှာဟုတ်ကလား။ အဲအဲ့ဒီအပြီးတော့ကိုကိုရောဘယ်ဒီကနံပါတ်နဲ့ပြန်တော့လေပြန်တော့ပြန်တော့တဖြည်းဖြည်းနဲ့ဒိန်းကျုပ်တို့ရှိရင်ရှိတဲ့သူပြန်တော့မဟုတ်ဟုတ်ကဲ့လားအဲ့ဒီတော့တော်ကုန်တော်ကြတော့ဒီလိုလေဒီတစ်ခါတော့ဝင်ပြီးတော့ဟုတ်ဒီမှာတော့ကြာတယ်အောက်ဆုံးကြတော့လာနေကြတော့ဟိုတို့ဘာလဲအင်္ဂါရမ်းတွေ့ရတာဟုတ်အင်္ဂါရမ်းနဲ့တော့ကြာတော့ဒီတာသူကတော့ဟုတ်ကြ နေတာတို့တာပေါ့ငါဒီဒီဒီကူဟိုတတိပီနေတော့အနေတော့သွားလို့ဆိုတော့တော်တော်လေးကိုတူပါသွားလို့ရှိတာပေါ့ဒီကဟုတ်ကြဒီပါတော့လည်းရှိတာဟုတ်ဥကြတော့တူမှာဟုတ်ဟုတ်ပါလားဒီရအဲ့လိုမျိုးဒီအဲ့ဒီတော့တူတူနေတယ်အဲ့ဒီတော့လိုက်ကိုရရှိရှိကလည်းတော့ပဲကြရတာတင်တယ်အဲ့ဒီကြီးရှိနေတဲ့မြောက်ကျော်နဲ့တမင်းနဲ့ဝေးသွားတော့အဲ့မှာတူပြီးကြရတာတင်တယ်အဲ့ဒီတင်တယ်ကတော့ တလို့ပေါ့တဆန်းဒီမှာတော့ကလည်းအဲ့လိုနေတော့တာကအဲဉာဏ်သမုဒိယကြာသမုဒိယပုဂ္ဂလာကြီးအဲအဲ့လိုဒီတခါကိုဉာဏ်နဲ့ဉာဏ်ခံစားရရတဲ့ခါဒါကဒုက္ခကြာဒုက္ခတွေနေအဲချင်းပါတယ်နေအဲ့ဒါတွေဟောဒီမြတ်တီလို့ရာဘီဘောပင်နေလို့အလူလူပေါ့ကြီး အလိုလိုပဲသုံးပါလားဟင်ဒီဘူးလားဟိုဒီဒီဒီမဟုတ်ဘူးဘာလို့မဟုတ်ဟင်ဒီမဟုတ်လားကျေပြင်းရပုံရလို့ မင်းဒုက္ခဖြစ်ဒုက္ခအကြောင်းမင်းသမုဒိယဖြစ်ဟုတ်ကဲ့အဲ့ဒီမှာအကျိုးရှိအကြောင်းတော့တို့ဒီလိုကလည်းမကကြတော့ဒီလိုပဲတင်တယ်ဒီချုံးပြရလို့အကျိုးပါရှိအဲချုံးပြရလို့အကျိုးပြပြီးဒီချုံးပြရအကျိုးကပုံကြီးအလားကားနေချုပ်မာလာလို့မင်းမာတို့လို့မဟုတ်ဘူးတဲ့ဟောမကနေမှာပဲဒီလိုကတော့မကကျောင်းမှာတော့ပြထားတယ်ဟင်အကျိုးကိုရင်ကြလိုက်ပါလေအကျိုးပြပြီးမှမကသွားကျောင်းမှာတော့ပြတယ် ဒီလိုကူကတော့ဝိနည်းသစ္စာအင်းနဲ့ဘုရားနေခဲ့ပြီးမဲ့သစ္စာသူမျိုးလောကုတ္တရာသစ္စာကလောကတွေကလုံလောက်တယ်ဟင်လောကဘဝပြည့်ပြောတာဒီမဲ့ဟင်လောကဘဝပြည့်ပြီးပြည့်ပြည့်ပြီးပြည့်ကိုလောကလို့သူဘူးအဲ့တော့လောကုတ္တရာကအဲ့ဒီအပြည့်အပြည့်အပြည့်ပြည့်ခဲ့ရတယ်လုံလောက်သွားတာကိုဥဒ္ဒရာလေလောကဥဒ္ဒရာလောကုတ္တရာတို့ကဟုတ်ကဲ့လားဗျာအဲ့အဲ့တော့ဒီလောကုတ္တရာသစ္စာဆိုတဲ့အပြည့်ကနေပြီးတော့ ရုပ်ထုတ်ရကြတော့လေနိရောဓအကျိုးထင်မေတ္တာကြောင့်ဟုတ်ကဲ့လားအဲဒီမေတ္တာတို့ဘယ်မေတ္တာလို့ဆိုတော့လမ်းတစ်ထောင်းရဲ့မေတ္တာအဲမေတ္တာတော့ဘာလို့ဆိုတာတော့မာရီတော့မေတ္တာတော့လမ်းကြီးတယ်မဟုတ်လားဟင်လမ်းခင်းကြီးမဲ့မဟုတ်ဘူးလမ်းဆုံးမဲ့ကိုပြောတာဟုတ်ကဲ့တို့မင်းကသူလူပဲကြတဲ့တဲမှာဟိုငါသွဲနဲ့လက်ပတ်နေရတဲ့တွေးတွေရှိသေးတယ်လေဟုတ်ကဲ့ဟင် ဘာမှမလုပ်နိုင်ဘူးဟင်ပြီးတော့ချိန်ဆုံးချိန်ဆုံးတွေပတ်နေရတဲ့တူတူဒီလေးရှိသေးတယ်ဟုတ်ကလားဟင်ဒါပြီးလို့ရင်သူ့ဘာလို့ဟိုမတိဘဲနဲ့ပတ်နေရတဲ့တူတူလေးရှိတယ်ဒီမရှိအဲအဲ့ဒီထဲမှာမတိဘဲနဲ့ပတ်တဲ့ပြီးဟာအနေပါဆုံးရှင်တဲ့ပိုင်းမှာယူလို့ဝမ်းလည်းဘူးမတင်ရဘူးဟင်သူတို့ဒီဒီလေးများလို့ရှင်ရဲ့ဘက်ဖြစ်တဲ့ပုံကြီးဟာ ပြီးသွားပြီမဲ့ပြီးတယ်လို့မထင်ရဘူးပဲဟဲ့ဟုတ်ပါဘူးဟဲ့အဲ့ဒါပြီးလို့ကျရင်ချိန်ဆုံးမချိန်ဆိုတော့ချိန်ဆုံးမချိန်ချိန်ဆိုတော့လည်းပတ်တဲ့ဟိုတဏှာကြောင့်လည်းပန့်ရတော့ပြီးရတယ်ဟိုမောဟတည်းတော့မတိထွဲတဲ့လည်းပတ်တဲ့သူးတယ်တော့နင်းနေပြီးဆုတ်ကြနေဟုတ်ပါဟင်ဟုတ်ပါဘူးသူလည်းတော့ဟိုတို့တို့ပါတော့ခုရှိနေတဲ့ ဟိုဒီဘက်ကမြင့်မြင့်လေးတော့သူလည်းမြင်တာလေဟုတ်ကဲ့ကြီးရမမြင်ရပေမဲ့တက်ခွတာတော့မြင်ရလေဟုတ်လားဒီအဲ့ဒါကိုကြားနေတယ်ဒီဒီတွဲနဲ့ကျေပတ်တဲ့တွဲကတော့တောင်ကြရင်တဲ့ဖူရီချမ်းမြေတဲ့ဖူရီဟုတ်ကဲ့အဲ့တော့ငါတို့ယူငါပါတာကတခြားတစ်ခါပြင်းထန်နေမှာပေါ့ဟင်ဟင်ကိုရီးကိုရီးကိုထက်ကြတာလေ တရားမလို့ဝင်ရှိတော်ရည်လေဟင်ဒီလိုဖြစ်ရင်ပေါ့ကျန်တဲ့ကမဟုတ်ရဘူးလို့ဖြစ်လို့ရှိတာပဲရှိတာပါဘာသာဖြစ်ရင်ပေါ့ဒီငါတို့ဖြစ်တာတော့ကျန်ဟုတ်ကဲ့ပြီးတော့သူ့လောကီထဲမှာသူ့ဘာသာမှာငါရဖို့ဆိုတဲ့ငါတို့ကြည့်တဲ့ပုဂ္ဂိုလ်တွေလည်းလုပ်ကြတဲ့ဒေချာရှင်ကဟင်တော်တော်ကြိုးစားကြနေတယ်ဟင်ဟုတ်ပါရဲ့အဲ့ဒီငွေလုံးချမ်းကိုအရင်ဆုံး တို့ဖြစ်လာတာပြပူပါဟုတ်ကဲ့ဒီလိုကြမ်းနဲ့လက်ပါနေတာဟင်ဟုတ်ကဲ့ဒီမှာဘယ်နဲ့လက်ပါနေတော့ဒူးတယ်အဲ့ဒီမှာကိုတို့ပါတော့အဲပြတ်အောင်ရှာမှာဟုတ်ကဲ့တို့ဘာလို့ဒီလိုလားချင်းနေဟုတ်ကဲ့ဒီတို့ဒီအစိုးရတောင်းတဲ့ပါနေတယ်ဘာထလဲနေ kamar da ya rabu da ya rabu da ya rabu mamoya kana da duk wani abin da jira ki ne ai da jira mun ne ya mu sai ba ko tan ke da bai ni yawa in zai da jira ko bai da ya aure ya bai bi ma ba sai da biyo wa da ho li ane ko ko ane ne to mun ne ko da mun ko bi ni yawa sai da la sai da ban ni da ko bi ya ya da mun ne je ni da mu sai da mu ga da mun ko ကျောင်းဝယ်ရုပ်တွေကိုမြတ်ပါလို့ပို့ထားတော့ ဟင်ဘယ်လိုပြောဖို့လဲကို no for you are it. People nínú nínú àbájú àrùn yìí ẹ̀rọ ìròyìn sẹ́wọ̀n òtòmí olóma fún ẹ̀yìn àrùn nínú àbájú àrùn wò òrùn sẹ́wọ̀n bá wí ẹ̀rọ ọ̀wọ̀ nínú bẹ́ẹ̀ lọ́dọ̀ náà wọ́n ní kó kúrò kókòrò ẹ̀rọ fún òtòmí olóma fún bí ló wà ló òbòrò yìí sinmi kó sì bí àdéhùn. အဲ့ဒီနေရာနေတော့ခုနကကိုဒီနေ့ဒီတော့ကိုရှိတော့ဖို့ခန္ဓာကိုယ်ကြီးကြအောင်ဟိုဒီလိုဥဒမဒီတော့လို့ခေါ်တဲ့ခန္ဓာကိုယ်ကိုစောင့်ဆောင်နေတဲ့ကိုယ်ကိုခေါ်တယ်အဲ့ဒီအခုကိုတည်ပြီးတော့ဒီဒီကျောင်းကနေတော့တဲ့အဲ့ဒါတခါဆုပ်ပြီးရအောင်အဲ့ဒါကိုတရှိပြီးခုကကာမကျောင်းတော့အချိန်ကြီးရှော့ရှော့မောင်းနေတာနဲ့ဒူရတာဒီလိုကဒီလိုရှော့မှုဖြစ်နေကျင်းကျင်းရှော့မှုဖြစ်နေ ဟင်ဖြစ်လို့တို့ပြောမှာဟင်ဟင်ဟုတ်ဟုတ်လားဟင်ဒီလိုလေပြနေလို့ဒီလိုမျိုးပြင်လို့တော့သာတော့ဘုဘုံဘုံဘုံဘုံဟင်ခေရာတော်ကလည်းဒုက္ခဟင်ဘာမှမတူဘူးမရဘူးဟင်အဲ့တော့မင်းများသူဒီအညာနဲ့ပြောရင်ကျွန်တော်တို့ကတော့ဘာလို့ပြိုင်သွားဖြစ်နေလဲ။အော်ဒီကပြောရင်တော့ပြည့်နေတယ် ကမပါမပြီးနေတယ်။ဒီအဲအော်ဒီကတော့နဗီကြီးမပါမပြီးရဲ့။ကျွတ်ုံဒီကဘယ်မှာပြီးမပါမပြီးမပြီးရ။အဲလေမိုးကညတော်လို့တောင်းပန်ပေါ်တယ်။ဟုတ်ကြ။အဲအရေးရှော့နေတာရှော့ရှော့ရှော့ရှော့ဒီလိုရှော့လို့မှမရဘူး။အဲမေကလည်းဟိုဥတော်ကြီးတဲ့တတိနေနေ။မေကလည်းဥတော်ကြီးတဲ့တတိနေရှော့လာတယ်။ရှော့ဟုတ်ကြ။အဲတတိနာမှာသိပါရဲ့ရှင်။ တတိပါမျိုးပြီးရှိတယ်တတိပါမျိုးပြီးရှိတယ်တဲ့တို့အဲ့ဒီတတိလေးနဲ့ပဲတို့တို့ပါတော့ဒီတမှုရံတဲ့ဒုက္ခကဘယ်ကလာတော့တို့ကိုလူတွေနေဟင်သူကလည်းနေကိုဟာချဲ့ရဲ့ဟင်ကိုဟာချဲ့ရဲ့ဟုတ်ကလားမရှိပါဘူးရှိလို့ပြီးတော့ဟုတ်ရဲ့ဟင်လို့အဲ့အဲ့ဒီလိုဖြစ်နေဒီအစိုးရတိကိုဒီတတိယနေကိုဖိနေပြီးတော့ထင်တယ်ဟင်တတိယနေကိုပြောဆိုပြီး ပုံပေါ်တော့သူ့ဘောင်ပြုတ်ပြီးရတာဒီနဲ့ဒီတတိယကဒီလေးကအသေးကြီးကိုပေါ်ပြီးရတာဒီနဲ့ဒီတတိယကပြုတ်ပြီးအပြီးလေးကအရှိကိုပေါ်ပြဟုတ်လားအဲတတိယကပြုတ်ပြီးဝတီလေးကပေါ်ပြတယ်ဒီလိုနဲ့တို့ဘာလို့လဲကိုတွဲနေနဲ့ထင်းနေတယ်တွဲရတော့ထင်းလို့ဆိုရမလားဟုတ်ကဲ့အဲဒီမှာထင်းရောက်ပြီးတဲ့ခဏလေးအထင်ကြီးတော့ပဲဟိုကြိုက်ကြည့်ရမှာပေါ့အထင်ကြီးတော့ဒီလိုရမှာပေါ့ သဘောရပြီးပြောရတယ်။ကျောင်းကလည်းမကျောင်းကလည်းဘာလို့ရှိလဲ။အဲ့တော့ကျောင်းကလည်းမကျောင်းကလည်းအဖေကြီးတို့ဒိတ်တို့ပြောဘူးလား။အဲ့တော့အဖေကြီးကဒီကမှမြတ်ဆမန္တရာကြီးကမှတော့ကြည့်ကြဘူး။အဲ့တော့ဘုရားကတတိယမြင့်ကြီးတွေကိုတို့ပါတော့တတိယကပြီးတာရှိရှိလို့ပြောကြတယ်မလား။အဲ့ဒီကြီးနဲ့ပြီးပြီးပြီးတယ်။မြင့်ရှင်ကြီးကတော့ဘယ်လိုမျိုးငါ့ဘူးလား။ကျင်းမြင့်ရှင်ကြီးအဲ့ဒါရှင်ကြီးကဘယ်လိုမျိုးမျိုးလဲကွာ။ intima nell'insegnare il raggio e rongano. Dunque, dukkare kawani la dushu kaharani, dukkara sunyuwa la dushu kaharani, yakuraya la sunyuwa la dushu kaharani, la prima cosa, e la sani dudane, non dudare qua, sani dudare changanino, onda, non dudare, ubudire sinne. Dunque, ubudire fuori, fa uri, နေတော့ကကိုလေးကိုလူပင်သာသိနေချင်ဘူးပဲဖုံးလုံးတင်ညာဟင်ဟင်ဟင်ဟင်အဲ့တော့ကလည်းဒုက္ခဟောပြရာပညာနဲ့တင်လို့ဘုရားကလည်းပြောဘုရားကရှင်ဘုရားကောင်ကြောက်ဟင်ဖုံးလုံးတင်ညာလေအဲ့တော့ဖုံးချပါလေဒီဒီဒီတော့ကျုပ်ပြီးတော့ဖုံးလို့ဘာလို့ကိုယ်ကိုပြန်လာတယ်ဘုရား ဒုက္ခကဘုံဘုံလို့ဘာဖြစ်ပြီးလဲဒုက္ခကဘယ်လိုအခုမဖြစ်ဘူးတန်တယ်လို့ဟင်ဟင်ဒုက္ခနဲ့ဒုက္ခပဲအားတိုက်တော့အာဘယ်လိုလဲအခုဒီလိုခုတော့တရားကလေးတိုက်ခါယူလို့ပြောတာမဟုတ်ဘယ်လိုလဲ စိတ်ပါယူတို့ကလည်းတော့ပန်းလို့ဟုတ်ကလားဟုတ်ဒီဒီမှာပေါ့ဒီဒီမှာပေါ့ဟုတ်ဒီဒီမှာပေါ့ဒုက္ခကဒုက္ခကိုဘယ်မှာမဟုတ်မစိတ်မသိကဘယ်မှာမတွေ့တာဒုက္ခမိပြီးတော့ရတော့ဘောကနေပါလေဒုက္ခမိပြီးရတော့ဘောကြီးတွေပဲဟုတ်ကဲ့လားဒုက္ခမိရတဲ့ဘောကြီးတွေပဲဒုက္ခကသူက ခွဲအားကောင်းဘူးလေသူကဒါကလည်းဖြုတ်ပြပြနေတာကိုပြလို့ပြမမှမရှိဘူးလေဟုတ်လားဗျအဲ့တော့ဒုက္ခကသူ့ပါတော့အဖြစ်များတော့အတိအကျတော့ဒီမှာလည်းဖမ်းမှုဘူးပေါ့ဒီပညာတော့ဘူးလေဟင်ဒုက္ခပြီးတော့ပြအောင်ဆိုတော့ဗျဒုက္ခပြီးသူ့တော့ဒီဒုက္ခမှာများသူ့ကိုကောင်းကောင်းကြီးနဲ့ဖြစ်ပြီးနေတာဟုတ်လား ဟင်ဒုက္ခလေအဲတော့ဒုက္ခဒီညာလို့မိုက်ဒုက္ခဟာမိတ်ဆွေဟောတော့ဒုက္ခကတော့ခန္ဓာမှာရှိတာကိုရှိတယ်ကြည့်ဒီလိုပေါ့ကြားတယ်ဒုက္ခတော့ဘုခန္ဓာရင်းရှိတာကိုလိမ့်ပါဘူးဟင်ဒီဒီဒီပေါ်မိတာဟုတ်ကလားအဲ့ဒါကိုကိုယ်ကတတိယညှို့လိုက်ပြီးတော့ဘယ်မလို့မင်းကောင်းလို့ဆိုဘယ်မလို့မင်းတိုင်နေကွာဟင်ကိုယ်ကလည်းကြားပါ ဟောလာဝအထင်တော့ဟိုကြည့်လာပြီးလာဖြစ်တာလေအဲ့တော့ဒီမှာအထင်ကခံမမဟုတ်လားခံမလို့နေဟိတ်ဒိဋ္ဌိကြီးလာလို့တော့ဟင်တတိယကာလဟူပါလားဟင်အဖွဲကြီးကိုထုံးပြီးတော့ဟိုဘက်ကိုပေါ်ပြတာဟင်အဲ့တော့ပတိမဘာတိပါပြီးတော့တော့လိုက်တော့ပြီးနေဟိုဘယ်လိုငါကြည့်နေကြည့်နေနေပေါ့မကောင်းပိုင်းပိုင်းဒါကိုပေါ်ထုတ်ပြီးကုန်ရမှာလေပုဂ္ဂလာကြီးအရှိတရားကြီးပုဂ္ဂလာကြီးအဲ အဲဒါတို့ဒီမှာဟိုတတိယအတိလုံးလုံးပုံလေးအဲဒါဟိုဟိုမကလို့ခေါ်နေရတာဟိုဝဲဒါဘယ်လိုပြေဆုံးရရှိလဲဟင်ဆိုရီကမတိလို့ပြောနေတယ်ဆိုရီကအဲဒီမှာဟိုလက်ရှိကြီးကငါပဲကြီးလို့ကအဲ့ဒါကိုယ့်ကိုထင်ကြည့်ရရှိတယ်ဟင်ကိုယ့်ကိုထင်ကြည့်ရတာဟုတ်ညာလို့ဖြစ်တယ်ထင်တာဟုတ်ညာလို့ဒီလိုရတယ်ထင်တာဟုတ်လေဟုတ်တယ်အဲ့ဒီမှာပြောကြည့်ရအောင်ဘယ်လိုလုပ်ရပါ့ဟုတ် ဒီဘုံတော့ဟိုဝေလာပြီးတော့ဒီမှာပါပြီးတော့ဖြေအောင်ကြာနေတယ်နော်ဟင်တတိယပါပြီးဖြေအောင်ကြာလာခဲ့တာပဲဟုတ်ကဲ့အဲလိုဖြေလေးဟိုကအပေါ်ကကြည့်ရင်အဲလိုဖြေကြလေးအပေါ်ကကြည့်ရင်သူတို့ကသင်္ဘောမဟုတ်တော့ဘူးဟင်သင်္ဘောမဟုတ်တော့ဘူးဟင်သင်္ဘောမဟုတ်တော့ဘူးဟုတ်ကြသူကပေါ်ရံတော်ကြီးကြည့်ပြောတာဒီဒီမူလေးတဲ့နေလိမ့်မယ်အဖေဟူတတိတရားကြီးကို အသေးကြီးရောက်သွားပြီဟင်အသေးရဲ့အသေးကြီးကိုအသေးကြီးတွေကပြီးသားလေးလေးသူ့ဘာလို့အကြောင်းပြီးသားလေးတွေမကောင်းတာမြင်လေးတွေပြက်သားမြင်လေးတွေပုဂ္ဂလာတွေဟင်ပြက်သားမြင်လေးတွေဟုတ်လားသူတွေလူနဲ့မတတ်နိုင်တဲ့မြင်လေးတွေပုဂ္ဂလာကဟင်ဒီကရပြီးပြီးပြပြီးလိုက်ပြီလားပုဂ္ဂလာက တောင်းလည်းကိုပုဂ္ဂိုလ်လည်းပြပြီးသားဉာဏ်ပြောနေတာဒီမှာကလေးဘုရားရုံးမှာပေါ့ကွာမာသနာတော်ဘုရားရုံးမှာပေါ့ကွာလေဒီမှာပြောနေပြီမာသနာတော်ဘုရားရုံးမှာပေါ့ကွာဒီလိုဘုရားပြီးသေးပြီလို့ပြောတာနဲ့တူတူပဲမှာတော့ခင်ဗျားတို့လည်းပြတာကိုပြောလို့တော့ဝန်ခံနေတာပဲမဒီလည်းဝန်ခံနေတာပဲရှိသေးတယ်ဟုတ်လားငါဘယ်ဘုရားရုံးမှာပေါ့ကွာငါဘယ်ဘုရားရုံးမှာလဲဆိုတော့ငါဘုရားရုံးမှာပြီးကွာငါဘုရားရုံးမှာပြီးကွာလို့ပြောနေတာလေညသူတို့ဘုရားကိုပြောတာတော့မသိလို့ရှိဘူးဟုတ်လား တော့ကြောင်းလာနေတာပဲဟင်အဲ့ဒီတုံ့ပြန်နေတာအဲ့ဒီတို့ဒီဟာလေးကိုဟိုတတိယနေ့ကနိမန်ကိုကြောင်းတတိယအာတိဘောဒီယာဒီယာဟာလေဟင်တတိယအာသုသောဒီယာဒီယာတတိယဒီအဘောဟာနိမန်နေအတိဒီဘောဟာနဲ့ရှိမှာလေဒါနဲ့ဘောနိမာလေအဲ့တတိယသုံးသက်ပါဟောင်းဘာမလို့ထေကြည်ရလားအဲ့တော့တတိယဟိုဒေဝိတာမင်းတဲ့သူတွေအတိဒီမျိုးလုံးနဲ့တူတယ် အဲ့တော့လက်မိကမိရိယတို့ဟောလာကိုလက်တောင်းလို့ရှိတဲ့တတော်ဘူးလေးဆိုရင်တတော်ဘူးတော့ဟူကြရဲ့အမှန်လဲမှာဟင်ဒီဘင်းကိုမျက်စိကလည်းအဲ့ဒီတတော်ဘူးတာတော့ပဲမြင်ရတယ်ဟင်အပင်းနဲ့နှစ်တောင်ဘူးတွေမှာနှစ်တောင်ဘူးတာပေါ့ဗျဒီအကြီးကြီးကအဲနှစ်တောင်ဘူးတာပဲနှစ်တောင်ဘူးတာပေါ့ဗျသုံးတောင်ဘူးသုံးတောင်ငါးတောင်ငါးတောင်မလားခလိုက်ကိုခလိုက်တော့ပဲမျိုးလုံးကမျိုးရှိတယ်တတိယထိုးဖို့အားရှိတော့မှမြင်နေတယ် အဲ့တော့တိနာဒီလိုနင်းနေနေတော့ဘာပြီးတော့နန်းနန်းနန်းနန်းပြီးတို့သူအကောင်ကောင်းတော့ဒီဟုတ်ပါဒီအဲ့တော့ဒီတိထိုးတဲ့အကောင်လည်းသူပြောရမယ်သူဘာလို့တမာရီရတဲ့ဘုံကြီးကြီးအောင်သူချောပြီးတော့သူပြုတ်သွားမှာတင်တယ်ဟုတ်ကလားဟဲ့ဒီတမာရီရလည်းညှိုးထားတာကဘုံကြီးကြီးမျိုးဟောအဲ့သူဘုံကြီးကြီးမျိုးသူဘာလို့မဟုတ်တော့ဘူးဒီမှာဝတ္တရားသိကြလက်ချကိုးလို့ရပါဘူးဟင် တရားပိုင်းမှာပူနေတာပါဝိညာဉ်ပါလေအစ်ကိုပူနေတဲ့ပစ္စည်းကိုခရီးရောက်နေရတော့တော့ကတော့အာဘိယတင်တယ်အဲဒီမှာအာဘိယလည်းဘယ်လိုဘယ်လိုနဲ့ပညာရဘူးပဲပေါ်ပြရမှာမဟုတ်လားဒီအလိုပါလားအလိုလိုလေးပဲကူအလိုလိုလေးပဲကူဟင်အဲဒီကိုနာနာပြီးပြီးအဖွဲကပြေးပါပြီအဖွဲကပြေးပါပြီဟုတ်ကလားအဲဒီအဖွဲကြတဲ့မိကကျန်ချူတော့တာလေဟင်ဒီလိုလား နေတော့ကယုံနဲ့ချုပ်ကြောက်ကိုယ်တော့ကိုယုံနဲ့ပြန်တော်တဲ့အချိန်ကိုဒီအစိုးရကြားမှာပါလာတော့ဒီလိုကတော့မမက်ကချပြရတာဒီလိုကကြည့်တော့နော်ဟင်ချုပ်ကြောက်မှုဒါဟိုတူပါတော့မက်ကနောက်တော့ပြီးအတော်ယူရတာကိုချုပ်ကြောက်မှုမက်ကနောက်တော့ယူရတာမက်ကချုပ်ကြောက်မှုတော့မချပြရတာဟင်ဟိုယုံနဲ့တော့ကြားပေါ်ပေါ်ဒီအစိုးရပါနေတော့ပေါ့ချချတာ အဲဒါကိုပဲသူ့မဲ့လို့တုံတာမဟုတ်လား။အဲ့ဒါမဲ့ကူတာဒီငါပဲဒီကြောင့်မင်းအနေနဲ့ဟိုခင်းတယ်ကူသူပဲသွားမှာတော့တကယ်သူသူပဲသွားမှာတော့တကယ်သူဟင်ဘယ်ရောက်ပါလဲ။ငါပဲကြီးတဲ့ကူတူသွားတာလေ။ဟင်သူတက်တာလည်းဟိုငါတော့မသိချင်လို့တတ်တာလည်းရှိပါသေးတယ်။ဟင်သူတက်တာငါတော့မသိချင်လို့မဟုတ်လား။ဒီလိုတော့လည်း ဟိုလူတို့ချင်းညာပဲချင်းတတ်တာဟောငါကမသိချင်လို့မဟုတ်လားသူဒီငါငါတို့တတ်တာဟောငါကမသိချင်လို့ပဲလားဟုတ်ကဲ့ငါဘာလို့လဲမဟုတ်လားအဲ့ဒါငါကမသိချင်လို့ပဲလေဟုတ်ကဲ့လားအဲ့တော့ဒီလိုဒီဒီဒီကဒီဒီရဲ့မက်ကပြေဦးသွားတယ်လို့လည်းရမလားဒိဋ္ဌာမဟုတ်လားစိတ်ဓာတ်မဟုတ်လားအတူတူမဟုတ်လားအဲ့ဒီလိုတော့ငါပြောကြည့်တာဟင် ငါသားသမီးတွေကအာတိအတော်ကြီးငါပြည်ကြီးတွေကြီးဟောတာလည်းလုပ်နေတာဟုတ်ဒီဒီဘာဘဘာနာမကျုံလို့မရတော့မကြောင်းမရနာမကျုံလို့ဒီဆိုဒီနာဘယ်လိုပြောရမလဲမကျုံလို့ပဲဒီအဲငါပဲကြီးဟာဟုတ်ပါလားဟင်နည်းနည်းလေးဖြစ်ဖြစ်နာနာလေးဖြစ်ဖြစ်ပေါ့တန်ငါပြည်ကြီးဆိုလည်းအဲ့ဒီအပြောပေါ်မှာပဲပြန်မာဖို့တိတောင်ရောက်တာအတူတကယ်ကတော့မင်းတက်တဲ့ပုံကိုကြွားတာလို့ဆိုတယ် အဲ့ဒါကိုကသူပြအမှုတာတဲ့ဘူးနာဝင်ကြီးနဲ့ထင်တယ်မာလူရာမာလူရာအပြာနဲ့မာလူရာမာလူရာနဲ့အဲ့နောက်လည်းရှိကတော့အတူတူကိုလောက်တာအတူတူကဘောင်ကြီးကိုသူကြီးထိတာတော့ထိတာပါပဲထိတာဘောင်ကြီးအဲ့ဒီထိတာကဟိုဆွေးနာပါဘူးဖြစ်တဲ့ဇာနာတိကတော့ပဲရှိတယ်အတူတူကမြေချောင်း AI ဒီလိုရှိတဲ့နေရာမှာချောင်းနေတယ်ဟင်တုံ့ပြန်ရုံကပြောလို့တော့တပည့်ကြီးပေါ့ကွယ် ဟင်အမောင်ကြီးကြီးလေအဲဒီငယ်ကြီးတစ်ဖက်နဲ့ကိုဖြစ်ပြီးတော့လည်းဒီနေ့အိမ်ကြီးတွေတို့ဟုတ်လားအဲဒီငယ်ကြီးတစ်ဖက်ကိုဟိုပြန်ပြီးတော့တောင်းပြီးတော့ချုပ်နေလို့ဆိုတာလေအဲ့ဒီကြားခဲ့ဘူးလေဟင်တို့ဝင်ရံလုံးကဘုန်းကြီးရောဟောဒီဒုက္ခရဲ့ဒီဘူးကြီးလေခဏတော့မဟုတ်လားသူရောဒီလိုကြောင်းလို့တော့မွေးပြီးမွေးနေနဲ့ညနာတလာအိတ်ချူပဲမနေ့ကထားသွားလူဘုန်းတော်ဘာလို့ အဲ့တော့ဒီထင်ကြောက်တာပဲခင်ဗျာအဲ့ဒီဘုရားတော်တော်ရှိရမယ်လားဟုတ်ခရတော်ဟောအဲ့ဒီလိုလေမင်းတို့ကဘယ်လိုမျိုးဘုရားဒီလိုဒီလိုဘုရားဒီလိုလေကျင်းကျင်းဟုတ်လားခရမင်းရဲ့ဒီဘက်ကဘာဒီဖြတ်ပေါ်လာမင်းဒီဘက်ကတော့ထုတ်ပေါ်လာအဲ့ဒါကြီးအိတ်တာတပွဲတပွဲနဲ့ဟိုကြောင်ပါလိမ့်မယ်အဲ့ဒါဒီကြီးကိုကပါဠိလိုတို့ကပမာလို့အောင်ကြီး အဲ့ဒါမလိုတဲ့ပုဂ္ဂိုလ်ကိုပြောသေးလားအဲ့ဒါငါဝင်ပြီးတော့ဆိုလို့ရှိရင်ဟင်အဲ့ဒါဘယ်လိုတားလဲအဲ့ဒီနန်းကိုဟိုဆောက်ရတာဒီလက်ဒါကအဲ့ဒီနန်းကိုပြောပြီးအဖွဲကိုပတ်ချလိုက်တာဟင်အဲ့ဒီမြက်ကဘယ်လိုလဲဆိုတော့ဒီအနာလေးတော့မှတတ်တတ်တာလားဆိုတော့စံကြေးကတတ်ပြရတာထင်တယ်ဒီလိုလိုပြောလို့ရှိရင်တော့ဓမ္မဥပဒေအနည်းငယ်ပပရတာထင်တယ် အဲ့ဒီကလည်းလားအဲ့တော့ကိလေသာမာရင်တော့ကိစ္စတိတိမပေါ်ပါကိလေသာကိလေသာတို့ကိုဟုတ်ကဲ့ပါကိလေသာကဘာလို့လဲသူတို့တပ်ပန်နေတဲ့ကိလေသာကိုမြင်အောင်လုပ်ကြအောင်ကြလားခင်ဗျာဒီမနက်ကတော့ပြောမှာမဟုတ်ဘူးဒီတို့ဒီဒီအဖြစ်တော့ပါနေတယ်လေအခုတော့တတိအားလုံးတို့ပါလို့ရှုခွင့်မှာဒီတဲ့ယောဂီများလက်ခံနေတော့ပါလေဒီသူ့ရဲ့ပါတီနဲ့ဒီသူ့ရဲ့စိတ်ဝိပ္ပိစိတ်ပါတီဟာ ဒီလိုကြည့်ရင်တော့ပါနေတယ်။ဒီဒီစီရိုးတိပတ်ပြီးတော့ပြည်လို့တော့ဝေးတဲ့ကာလကြာလို့ရှိရင်ဘယ်လိုလဲလို့မှသိဘူး။ဒီလိုတိပတ်ပြီးလေပထမပြောရမှာမာဒီလီလို့ဘာမီလို့သူ့မိကုန်ပြီ။ဒီကိတာအရင်ဒီကိနေတဲ့အချိန်ပေါ့။ဟုတ်ပါလား။ဒီလိုကြည်လင်းနေတဲ့ဒီကလေးကသောတာရီတစ်ချက်သာဝင်ရှိတယ်ဆိုတော့ဒီလိုမျိုးဟုတ်ဟုတ်ကျွေးဘူးခေါင်းညောင်းနေတယ်။ဟင်ဟင် ဟိုဘယ်လိုတောင်းနေရရှိလဲဘယ်လိုမျိုးမျိုးတောင်းနေရရှိမျိုးတောင်းနေရရှိရှူဘူးရှူဘူးအဲ့ဒီလိုအဲ့ဒီရှင်ရဲ့ဟိုခံကောင်းရတဲ့စိတ်ကလေးပြင်းနေတဲ့စိတ်ကလေးကျုပ်ပြောကြတာပါဟင်ကျုပ်ဟင်ဘယ်လိုလဲဘယ်လိုလဲဟင်ဘယ်လိုလဲကြောက်တော့ 呀，水壶的，两位听出来了，那么好，水壶的那边，哎，两位听出来了，那么好，哎，你说老话里这些来个，我那朋友那里面没弄的，大家来，你们哦，第一啊，做比什么？但是我着急的，你也这么多不啦？是吧？嗯，在这种，那东西也来了，对不对？ဒီတော့ဟိုတော့ဘယ် မတိုင်တဲ့ဘယ်လိုမျိုးပါလဲအဲမတိုင်တဲ့ဘယ်လိုမျိုးပါလဲအဲ့ဒါကြီးနေတာပဲလေအဲဘယ်လိုလုပ်ဒီတေကသူတင်တော့ပါမလဲဟုတ်ကလားအဲ့ဒီသူတင်တော့ပါနေတဲ့စိတ်ကလေးကိုသူလာပြီးတော့မင်းကြီးအောင်လုပ်တာမှမလားဒီတော့လို့ခေါ်တယ်အဲ့ဒါကြည့်ပါပါဗျာခုနကလည်းပါပါဗျာဒီရဲ့သိဝိတ္တရာခိတိတာလေးကိုအဲ့ဒါခိတိဆိုတာတော့ မာရီတော့တတ်တတ်တယ်ဒီပတိသွားတာဒီဒီကမှာတို့တို့ကိလေသာကိုတတ်တတ်ပြီးသွားတာတော့တော့ငါကောမဲ့တယ်။တောင်းတဲ့တတ်တယ်ပေါ်တော့တယ်လို့ပြောတာခင်ဗျ။ဒီအပိတ္တကလည်းဘုရားရင်းနဲ့တတ်တာပါ။ဒီအဲ့တော့ဖြစ်ဖြစ်ပေါ်လူရပေါ်မှာတတိတည်ပြီးတော့အဲ့ဒီကနေပြီးသွားနေရင်ရောပြီးတော့သွားသွားတော့တောင်းတဲ့တတ်တယ်။ဟုတ်ကဲ့ ဖြစ်ဖြစ်ပေါ်နေအဲ့ဒါနဲ့ဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးသွားတာလာကြတာဟုတ်ကလားတခါတည်းဒီလိုမျိုးလေးမှတ်တယ်ဟုတ်ကလားဒီလိုမျိုးဒီလိုမျိုးကျေရမယ်ဘယ်လိုလဲဘာလို့ဘာဖြစ်လို့လဲ ဘူးလို့ဒီလိုအိတ်တာကလုံးလုံးလည်းကြည့်ဘူးလို့ไม่จ่ายก็เลยไอ้ตาเนี่ยก็เลยก็เลยဒီရတဲ့ဒီတော်တော်တော်တော်ကြီးမာရီတော့ကပတ်စံနေပြုတည်သွားတယ်။ပြန်ပြန်တော့တော့ပြောတော့ခဏတော့ပြောမတော်ဘူး။ခရီးမတူဘူး။ဟုတ်ပါလား။တော်တော့မတော်ဘူး။ခရီးမတူဘူး။ ကျောင်းလို့ပြတာပြီးကြွားရတယ်လို့ဆိုတာမတတ်ဘူးဟုတ်လားအဲ့တော့နမ်းမလို့ဘယ်သူတောင်းယူကြလဲမက်ကင်းတင်တယ်ဟိုဒီလိုတော့ဆက်မက်ကင်းကတောင်းယူရမက်ကင်းရောက်တော့မက်ကတောင်းယူတယ်ဟုတ်လားမက်ကတောင်းယူရတယ်အဲ့တော့ဒီလိုလူတင်းနေရတော့ဘာလို့ကြောက်ပါလဲတော့ဟုတ်လားသူတို့လည်းတော့ဘာလို့ကြောက်ဟုတ်လားအဲ့တော့တက်တဲ့တောင်းတို့ကြားတဲ့တောင်းတို့မက်ကင်းကတောင်းယူရတာဟုတ် ယခင်ကတောင်းယူပြီးဒီကဲကိုဟိုတို့ဒီကဲကသူပါလိပါပါယူရဲတဲ့ဖိုက်တယ်သူပါလိပါဘူးပါတာဟုတ်ကလားဒီကျောင်းကဒီလိုမျိုးတော့မပြေကြပါဘူးလားဟုတ်ကလားဒီလိုတော့တိုက်ကြည့်လို့ပဲအဆွေးနောက်ထပ်ဟိုပြန်ပေါ်လာတဲ့ယူနာမပါတော့မှာအဆွေးပါမလားဒီမက်ကတချလိုက်တာဟဲ့အဲ့ဒါဒီကလေးခရီးကိုမှမဟုတ်ဘူးလားဟုတ်ကလားအဲ့ဒါကတော့တော့တော့တာလို့တာဟုတ် အဲ့ဒီကလည်းမကြီးနော်ဘာလို့တော့ဘာလို့တော့ဘာလို့တော့ဘာလို့တော့ဘူးနော်ကိုကြမှာကိုကြဝင်ကြကိုလည်းဆုံးဟုတ်ကဲ့ကြရရဆုံးလို့ကိုကြည့်ရမှာဗျာတော်လို့အဲလက်လက်ကိုဒီဒီမှာသွားနေတဲ့ဂျာမူကိုတောက်တော့ဒီတော်ဆင်းပြီးကြတာလည်းမဟုတ်ထိုင်တာလည်းမဟုတ်ကြည့်တာလည်းမဟုတ်ဟုတ်ကဲ့အဲ့ဒါဘယ်လိုသွားမှာလဲတော့ဒီလိုပြောနေတော့မြေပါပါလိမ့်မှာလေ ဖြစ်ခဲ့လူစားမှုပေါ်ကိုတတိတေသားအောင်အဲ့တော့ယောဂီတွေယူဝဲတဲ့မှာဖြစ်ခဲ့လူစားမှုမြေဝင်တွေကကာလာပါတော့ယောဂီတွေမရသေးဘူးတော့မှတ်တော့ဖြစ်ခဲ့လူစားမှုမတည်ဘူးတွေကြတယ်ကြည်တော့မှတ်တော့ဟုတ်ကဲ့လားအဲ့တော့ဒီဖြစ်ခဲ့မှုကမြေရမှာလားဟုတ်ကဲ့ဒီရဲ့ဈာတာမျိုးရဲ့ဈာတာကဖြစ်ခဲ့မှုများဟင်ဖြစ်ခဲ့ဟောရဲလို့မြေရနေတော့ပါနေတာဟုတ်ကဲ့အဲ့ဒါကိုမဲလို့ဆိုလိုပါဗျာ အဲ့တော့၎င်းလေးချုပ်မှာမဟုတ်ဘူးတဲ့အဲ့လိုလေးလားလို့ကလေးလောကမှာချုပ်မှာပေါ့ဟင်တော်တော့တော်တော့ဒီလိုကလည်းချုပ်ပါမှာတဲ့ဗျာဟုတ်ကဲ့လားအဲ့တော့သူဘာမပြောလို့ရှိရင်တော့ဟုတ်ပြီအောင်တော့မပြောရင်တော့ဒီလိုမျိုးဒီဒီလိုကြီးတွေတော့ဒီမှာလေဒီလိုကြီးတွေတော့ဘယ်လိုယူရမယူရ သွားပြီးတော့ကျွန်တော်ဝါကလောင်းကြီးနဲ့လုပ်ထားတာဒီနဲ့ဒီကောက်တဲ့ပုံကြီးဒီအဲ့တော့သွားရင်းမှတ်တမ်းနဲ့ယူနေတာကသူဒီဒီစီးကတေလို့အလေးချိန်များရင်များတော့ယူနေတယ်ဟောဖြီးအားတော့ဟောကသင်အားတော့ဘူးလားမပဲဟုတ်တယ်ဗျာယူနေလို့ရှိရင်ကိုကအလေးငါရှိတာလေသူပါတော့တော်ကိုပါတော့ဘုရားကြည့်နေပြီအခုလည်းပုံကြီးကြည့်တဲ့အလေးချိန်အရာ တွားနေတဲ့ကြီးထဲမှာတွားနေတဲ့တရားကြီးတွေကအမြဲတမ်းလိုက်တာနဲ့သိတယ်ဟုတ်ကဲ့အဲဒါကိုခုကလက်ရှိရှိလာတဲ့တော်လောက်ရှိတယ်အခုလည်းဖြီးအားကဝင်လာတာတခါဝင်ဆယ်ဝင်တုန်းတပုံးသာရှိတယ်ဒီဒီရှင်းတော့တခြားလို့လေသူရဲ့သင်္ကာဝင်လာတာအဲဒါကိုသူခတ်တဲ့ဘက်ကဘယ်လိုသူတပုံးသာပဲတပုံးကွင်းသာလောက်ဘုရားတမင်းကြီးကိုတပုံးကြီး သူကတံပဲပါတော့သူကတော့လက်ပြမှန်တော့ဟုတ်တော့ဒီမှာမှတင်တယ်ဒီအဲ့ဒီလိုမျိုးသူကတော့ဟောရင်းတော့တဘုံတဘုံတဘုံတဘုံနဲ့တမင်းနေလေသူကတော့ခါတာလေးကပုံရပုံရပုံရဆိုရင်တော့ဟုတ်ပါပါဘာလဲဘုရားဘာလဲဘုရား အဲဘုရားကြီးကခတ်တယ်ဗျာခတ်တော့ကလည်းဝါအားများပါဗျာဟုတ်ကဲ့အဲဘုရားကြီးလည်းခတ်ပါလေခင်အဲလည်းဒီဘုရားကြီးရုပ်တော်ပါစီလို့လားဟုတ်ပါဗျာဟုတ်ပါ အဲဘုရားတဲ့ဘုရားမင်းတို့ကဖြစ်နိုင်တဲ့ဘက်တော့ပဲလေတပုံးကရုပ်ပုံးပုံးဘုရားကိုဟုတ်ကဲ့တခါလက်တော့တော့မခါမှာအဲလက်တော့တော့မခါလို့တို့ဘာလို့ကိုယ်နဲ့ဟိုအရင်ကဆောတော့ပြီးနေတာပဲပါပါတယ်ဟိုအတိတ်ကဟူပြီးတာနေလေအလုပ်တရားအောင်ရတော့သူမှပါပြီးသားတယ်ဟုတ်ကဲ့ဗျအခုမှကြီးလည်းမဟုတ်ဘူးအဲ့တော့လက်တော့လည်းကိုဒီအမှတ်ကဟုတ်ဗျ တော်တော်မှတ်ကြပဲလို့ဟိုဝါလာရဲ့ပုံပေါ်ပြီးတာတင်းနေဟင်ကျေးဇူးပိုက်ပဲကျေးဇူးပါပါဟုတ်ကဲ့ကျေးဇူးပိုက်ပဲကျေးဇူးပါပါဟုတ်ကဲ့လေဟုတ်ကဲ့အဲ့လိုကျွတ်လို့လက်မလို့ဘုရားကကြီးလေးရပြီလေလက်မမနိုင်ဘူးဒီတင်းနဲ့ထားလိုက်ရင်အဲ့ဒီစီလုံးတော့ဒီတင်းနဲ့ထားနေရင်တော့ နိုင်ဘူးဘယ်ပါလဲဟဲ့ဟုတ်ကဲ့ဒီလိုတော့တိုက်တော့ဟုတ်ကဲ့အဲ့အဲ့မှာဘုရင်ကငါ့ကိုထားပြီးတယ်အဲ့လိုဆိုတော့လုံသွားပြီဒီအဲ့လိုကြရမှာလားအဲ့ဒါကိုပဲမဲ့ကိုဖူလိုပါလားဟင်ဟင်တို့ကလည်းခင်ဗျားတို့တို့တကယ်လို့မှမလား တို့နားထောင်ကြတဲ့ပြောတာကိုခင်ဗျားတို့သူပြောတဲ့ကိုပဲမလုပ်ကြနဲ့ခင်ဗျားတို့နားမလဲအမှန်လို့လို့ဟုတ်တယ်ဘယ်လိုလဲဘယ်လိုလဲအမှန်လို့လို့ဟုတ်ဘူးဗျာကျုပ်ကတော့နားထောင်ကြတဲ့ပြောတာကိုခင်ဗျားတို့တကယ်လို့ပြောလို့ဘူးဘယ်လိုလုပ်ကြမလဲနားမလဲခင်ဗျားတို့သူပြောလို့ဘူး ကျင့်ကြခင်ဗျားဘာလို့ဘာလို့ဒီလိုလဲခင်ဗျားတို့ဒီဘုံတုံးတွေဒီပြည်ဒီဒီဘယ်လိုရအောင်လဲဒီဘယ်လိုဘယ်လိုဘယ်လိုဘယ်လိုဒီဟောဘယ်လိုဒီကြတော့ဘာသာရေးစပါး तो बिल्कुल बोलता था क्या तो मेरा क्या हो रहा है बोला जी क्या करा नहीं दे देगी ये जो भी मैं मदद आई ये क्या हो रहा है और भाई जो नहीं हो रहा है तेरे जो जो में दिमाग ठीक है मैं क्या हो अटूट जाती है ကိုဒီလိုနဲ့လည်းလုပ်ရခင်ဗျာဟဲ့အဲဒီလိုနဲ့တော့မေဃပစ္စည်းတော့ပြောတာတယ်ဒီအဲလိုဒီလိုပါကိုအပြီးအပြတ်ချုပ်ရအောင်တန်နေတာဒီမန္တရားကြီးမေဃဟဲ့အဲအဲလိုချုပ်ရအောင်တန်နေရင်သူဓမ္မမတူပါလို့တူတာကို သူ့ဘာလို့ပြေးကြမှာလဲကလာတော့မကြနိုင်ဘူးလားသူ့ဘာသာမှာတော့တခြားပါတော့ပဲဒီလိုလိုတောင်းမှတရားရတဲ့ဟုတ်ဒီလိုဘာလို့လဲမသိဘူးတော့ဘာလို့လဲမသိဘူးဘုရားကလည်းဒီမှာမလားတော်ရည်လူဟောတာမရှိလောကရဲ့ဖြစ်တဲ့ဒီဟောတာတကယ်ရှိဟောတာလေးကြီးရဲ့ဟုတ်ကလားဗျတကယ်ပတူလို့လို့လူမျိုးလို့နတ်လို့လို့ဟုတ်တယ်အင်တိုင်းလို့ဒီတိုင်းလို့လို့ရှိရင်ဒီလို တက်နေတဲ့အတွက်ဒီမြတ်ကလည်းတစ်တာတွေကိုထဲမှာဟာလူလားဟင်အကုန်လုံးနဲ့ဒီဘာရုံတိုက်ဆိုင်မှာတစ်တာမဟုတ်လားတဘာသာနဲ့တလူမျိုးနဲ့တပူနဲ့တိုက်ဆိုင်မှာတစ်တာမတိုက်ဘူးဟုတ်လားအဲ့တော့ဘာသာတိုင်းဒီမျိုးတိုင်းဒင်းတိုင်းဘဝတိုင်းဘဝတိုင်းမှာအကုန်လုံးဘက်ကိုတိုက်ရိုက်မနေတာမှတစ်တာလားအဲ့ဒီတစ်တာလည်းတို့ဒီခုတစ်တာလေးရတယ်လေအဲ့တော့တို့ အဲဘုရားရှင်တို့ဒီဘုရားမင်းကိုဘုရားကသူ့တို့ပြတာမှာကဘုရားဘုရားရှင်လည်းဒီလေးခုနဲ့တိုက်တယ်နောင်တနဲ့လေ့ချရကြဘူးဒီလေးခုနဲ့မလို့လောက်တော့ဘူးလို့သိရအောင်ဟုတ်ကဲ့လေ့ချရလာလဲဒါပဲနေတယ်ဘယ်လိုတရားလို့ဆိုဟဲ့ရှင်ပြားလို့ပြောရတယ်ဒါပဲရတာပဲရတာတိတာဒီတိတဲ့အဖေလည်းမရှိဘူးဘယ်လိုလုပ်ရှိလဲ ဒါကိုဖြည့်တဲ့တရားလည်းမရှိဘူးပြည့်တဲ့တရားလည်းရှိဘူးဟုတ်ကဲ့တရားတော်တိုင်းမူတဲ့တိုင်းမှာပြတရားတော်တရားဟောပြဟုတ်ကဲ့တရားကိုမေ့တာတို့ကိုလာပြဟုတ်ကဲ့ဒီလိုတော့ချက်ပဲပြည့်ပြီးမှလာတော့မေ့တာတို့ကအဲအဲဟုတ်တယ်ဟုတ်ကဲ့အဲဒီမေတ္တာလည်းကိုလာတယ်လက်ကျင်တဲ့ဘက်ကလည်းဟုတ်ကဲ့တော်မလို့ဒီမေတ္တာကသူဘာဝိမတ်တော်ရမှာဘူး ဒီမြက်ကဒီကလာသူ့ကြောင့်ကြာမှာဘူးအဲ့တော့အဲ့ဒီမြက်ရဲ့အတို့မှရှိတဲ့မြက်ကင်ကိုအဲ့ဒီမြက်ရဲ့အခြေခံပြတိုင်းလို့ခေါ်ဟုတ်ကဲ့ဥပမာနဲ့ဘင်းကြီးတစ်ဘင်းရှိတယ်ပေါ့လေအဲဒီကိုကျေးဘာလို့ရှိပါလိမ့်မယ်ဒီတော့ဘုရင်ပြင်းရောပြင်းတယ်နော်ဆက်ဆက်မှာဘုရင်ပြင်းရောပေါ့အဲ့ဒီပြင်းရောတစ်ခုမှာအကျဉ်းချပွားရှိတယ်လေအဲ့ဒီအကျဉ်းချပွားရှိတဲ့ပြင်းရောဟာ တစ်ခုလေးရဲ့ဘာလို့မို့လားဘိတစ်ခုရဲ့အရာလို့ပဲမို့လားအဲဘိတစ်ခုရဲ့အရာဝတ္ထုဒီမှာလည်းမဟုတ်ရင်ဒီပါမဲ့တစ်ခုရဲ့အရာဝတ္ထုပဲလေအဲဒီမဲ့တစ်ခုရဲ့အခြေခံလည်းမဖြစ်နိုင်ဘူးလားအတိတ်တိုင်းမဖြစ်နိုင်ဘူးလားအဲဒါကိုမဲ့ရင်ကလို့ပြန်သုံးတာဘူးလေဒီမဲ့ရဲ့အခြေခံအတိတ်တိုင်းကြီးအဲဒါကိုမဲ့ရင်ကမဲ့ရင်မဲ့ကအင်ကမဲ့ကမဲ့ဟဲ့ ကိလေသာကိုတတ်ပြီးတော့တရားတွေနဲ့နိအင်းကအဲ့ဒီကိလေသာမြတ်ကိုဟိုကိလေသာကိုတတ်ပြီးပြောနေတဲ့မြတ်ရဲ့အခြေခံဒုမောပြပိုင်းအဲ့ဒါကိုမြတ်ကြီးကဒုမောမြတ်ကြီးလို့ပြောအဲ့ဒီဒီပိုင်းပိုင်းကအဲ့ဒီဟိုဒုပါတော့အဲ့ဒါရှိခုမှာပေါ့အဲ့ဒါရှိခုဒါရှိခုပင်နေနေတော့ဟိုဘေးတော့တယ်ပေါ့ဘင်းကြီးတွေရုံး သမာဓိရှိတဲ့ဘယ်လိုတက်လဲဟောတယ်ဒီအဲ့ဒီတည်းရမယ်ခုနကလိုတိရိတာကိုခရင်ပြောင်းတဲ့တပတ်လေးဥပမာဒီဘင်းကဟိုဒီဟာရဲ့ဟိုမိကောင်းတာတပီလူကြီးတပတ်ကိုရင်းနေတာမှာပေါ့လေဒီဒီတိုင်းလို့တပီလူကြီးဒီလိုလိုက်မှာမိမိကောင်းတာတင်တယ်ဟုတ်ကဲ့အဲ့တော့ဘိက္ခာနေမိမိနဲ့ခရင်ပြောင်းရမှာပေါ့ဗျာဟုတ်ကဲ့လားဒီအဲ့တော့မိမိရှိပါ တဘောပြင်းမှာသူခရီးတောင်းရဟုတ်ပါဟဲ့ဘိဒဘာလာခရီးတောင်းအဲ့ဒီခရီးတော့ဘိဒဘာလာမှာပြည့်ကြည့်ရတယ်ဘုရားကအဲ့ဒီနဲ့တန်တာကိုခုနကလေအဆွေကြီးကနေတပည့်ကြီးလာအဲ့ဒီနဲ့အဆွေပါပြန်နေအဆွေပြပြလာအဲ့လောက်ကြည့်သွားမှာဟိုအဲ့ဒီအဆွေပြပြတဲ့နေရာနေပေါ်ရတယ်မဟုတ်လားဟဲ့ နာဘဲနဲ့နေပါနေတဲ့ဘူးလူကကျုပ်တည်းရပြတော့မှာအဲ့တော့ဖြစ်ရရင်ပြရတော့ဖြစ်ရပြီလေမှာဆိုတော့တာတိဒီလေးကူနဲ့သူကံတော်ရတာကြီးကိုဖြစ်ရတော့မှာလေဖြစ်ရတော့ဒီလိုရပြီပေါ့ဟုတ်ကဲ့လားအဲ့ဒီကနေ့ဒီကနေ့ပြီးတော့ပါတယ်ဟိုချုပ်တော်မှုရဲ့အဆွဲကိုနောက်ထပ်တော့ဒီဆိုဒီနောက်ထပ်အတိတ်ကိုပေါင်းလာတော့နောက်ထပ်ဆက်ထားလိုက်တာအဲ့တော့မြတ်ကို ဒါလို့တော့တာဒီနေ့ပုံမှာဟင်ဟုတ်ကဲ့တဲ့တော့လည်းရှိပါတဲ့ပေါ်လာတဲ့တော့ဒီနေရာမှာနည်းနည်းနဲ့မက်ကျူအခုတို့တန်းကြတာပါလို့မက်ကျူအဲ့မက်ကျူကဘာလို့မင်းမင်းရဲ့အခြေခံတင်းလို့သိပါဘူးဟုတ်ကဲ့လားဟင်မင်းရဲ့အခြေခံသိပါအဲ့ဒီဒီနေရာလေးမှာကိုတတ်ခံနေကြလို့ရှိရင်တော့ဟောလာတယ် ရှင်းရှင်းရှင်းနဲ့ပြောရင်တော့ဒီလာလာရေးရှိတယ်ဒုက္ခနဲ့ပြောရင်စာပုံကြီးဒီမှာပဲဒုက္ခတော့ဟင်စာကြည့်ရတဲ့အတိုင်းပြီးခိုင်းတာလေအဲစာပုံကြီးရဲ့ဖြင်းပြရတယ်ဒီမှာပေါ့ဟင်တစ်ချက်ချင်းတော့လည်းကိုဖြင်းပြရဟင်အဲဒီမှာဘယ်လိုဘယ်လိုလဲယူရရှိရတယ်မင်းလည်းလည်းဘောဘောတူဟင် ရှင်းကြည့်နေရရှင်းကြည့်လိုက်ရင်လည်းတော်တော်များပေါ့တချို့လည်းပြီးပြီတို့တို့ချင်းတိုင်းချင်းတိုင်းဒီတိုင်းပြည့်နေကြတာကြာရောတယ်လို့ရှင်းကြည့်ရတဲ့ကုန်ကအဲ့ဒီဥဒနာမင်းကထူတော့ဟဲ့ဒီဟာကလည်းလာလာနာနာကြီးနာမရင်းကြီးဆလာလာရဲ့ဒုက္ခပါပဲဒုက္ခတွေကဘယ်မှာတော့ကြည့်ရောဟဲ့ ဘယ်လိုလဲဟင်ဒီဒီဘယ်လိုလုပ်မလဲအမေနဲ့လည်းဒီလိုလည်းတွေ့နေတယ်ဟင်ဟင်အဲ့ဘယ်လိုဒီလိုမျိုးသင်နေနေလို့ ဒီတန်ကြီးလည်းအဲ့ဒီနည်းနဲ့တာတယ်လို့ပြောတာ။တချို့ကဒီပုံမဖြစ်ဘူး။ သူကဝိညာဉ်နေတာဒီကိုဘယ်လာဆိုတဲ့ဘန္ဒရာဆိုတဲ့ကောင်တွေကဒီလိုတွေမှမဟုတ်ဘူးဟင်အဲဒီဒုက္ခမှာလည်းအချိန်နဲ့မိနစ်နဲ့ဆိုပြီးအရင်ကပါနေတာအရင်ကအပြင်တယ်လေအဲ့ဒါကြီးကိုတို့ပါလို့တာကိုတတ်နေတာကိုအဲ့ဒါမြင့်တင်ကခုနကအင်္ဂါပြပန်းတော့တတ်နေကြတာလေဒီချမ်းမြေရှိတဲ့ထောက်ပါချမ်းမြေတဲ့လည်းမရဘူးဟုတ်ကဲ့လားအဲ့ဒါကိုမြင့်တင်လို့တုံ့ပြန်ဟင်မြင့်တင်ကမြင့်ရဲ့အချိန်က ဒီလိုလိုပေးပါဟုတ်ကဲ့အဲဒီနေရာမှာခရီးပွားနဲ့ပြောလို့ရှိရင်တော့ဒီလိုဒီလိုဒီမှာလာတာတွေကဟင်ခရီးဒီဒီရပါပဲဟင်အဲ့တော့ဘယ်နဲ့ပြောရင်တော့ခုနကလိုပေါ့လေကာကာဘင်းရဲ့တပါဟာဒါဒီလိုမှတန်းတန်းလို့ရှိရင်သူတပွဲရအောင်ပေါ်လာဘူးလားအဲ့တော့ကာဘင်းတပါဟာဒီလိုတောင်းလို့နေပြီးရှိလို့ရှိရင်ဟောချုပ်ပြီးသွားတယ်ဒီလိုလာလို့လေ ဒီလိုလည်းဒီနေ့ကိုရှိချက်ပြီးပါတယ်ခင်ဗျ။အဲအဲ့ဒီတစ်ပတ်လေးချက်ပြီးပဲလေဦးမလို့တို့ဒီမှာလာနေလာတာလေဉာဏ်ရုံနဲ့တို့ငါတူရဲ့ဟိုနိုင်တန်းအဲ့ဒီတိုင်းသွားရတာတယ်။ဒီတစ်ပတ်ဒီတစ်ပတ်ဒီတစ်ပတ်ဒီတစ်ပတ်ဒီချက်ပြီးလို့ချက်ပြီးလို့ချက်ပြီးလို့ဒီလိုလေဒီလိုရတော့ဒီတိုင်းနဲ့တာဒီရောဟုတ်ကဲ့ အဲဒီဘာသူနဲ့ဒီမှာတော့ဘာလို့ဆန်းနေဒီကောင်ကမင်းမဖြစ်ဒီဘင်းကတော့ဘာပဲဒီခကြီးတူရင်ဘိန်းပါနေနေမှာပေါ့ဒီခကြီးနေနေတူရင်တော့ဘိန်းပါနေနေတာလည်းမပေါ့ဟုတ်ကဲ့နားပြီဟုတ်ကဲ့အဲဒီရန်ကုန်ကဆိုတော့မိုင်းဒီနဲ့ဝါလို့ဆိုတော့အဲဒီမှာဘိန်းပါတော့ဘယ်အိမ်မှာဆက်တဲ့ချိန်မှာတော့ဒီနတ်တို့ငင်းငင်းဝင်နေစီတူဆိုတော့ ဒိဋ္ဌိတော့တပင်းနဲ့မပေါင်းဘူးပါတော့ဟင်တပင်းနဲ့မပြီးဥပမာပြောရအောင်ဒါကနာတော့ချုပ်ပြီးလို့ခင်ဗျားတို့မိုင်းတက်တာလို့ဟင်ဘာမှမဟုတ်လားအဲ့တော့အင်းကခက်တဲ့ဘိန်းတပတ်ဒီနတ်တယ်ကိုဝင်ဖို့ကဘိန်းတပတ်ကြီးပဲတောင်းဘိန်းတပတ်ရဲ့ခြေကောင်းမဖြစ်နိုင်ဘူးလားပြီးတော့တပတ်နဲ့ဘိန်းတွေတင်းနေမှာအင်းကခက်တဲ့ဘိန်းတပတ်ကိုမပေါဘူးလားဒါနဲ့အဲ့ဒီဘိန်းတပတ်ကြီး ဒီမဲ့တယ်ဒီမဲ့တော့ဝင်ပြီးတော့ပြီးရဲ့အခြေခံကမဖြစ်ဘူး။အတိတ်တိုင်းမဖြစ်တယ်ဘူး။ဒီမှာကတော့ဘုရားဘုရား။ဟုတ်ကဲ့။တခင်းကြမ်းလို့လည်းအဲ့ဒါမဖြစ်ဘူး။ဟုတ်ကဲ့လား။ဟင်ပြန်မဖြစ်ဘူး။အဲ့ဒါအင်းရဆက်လာတော့ခြေနာဖြစ်ရင်ခြေနာတလားပေါ့။ဟုတ်ကဲ့လား။ဒီမှာဝင်တော့ဒီကောင်ဘုရားရှိဘူးလို့ဘုရားနဲ့ပါလို့ဒီမှာဟင်ဒီလိုလည်းပါလို့ရတယ်မှာ။ အဲ့ဒါအင်းကြီးကဒီပါမလားဒီမှာသူ့ကြတာလို့ဒါနဲ့ကိုယ်လည်းကိုထွက်လာတာကိုခြေနှမ်းတလားနေတပီခွဲနဲ့ကိုရှိတဲ့မိုင်းနဲ့တွေ့ကြည့်ရအောင်ခြေနှမ်းတလားပါမှာကိုတပီခွဲရှိကြအောင်ဟဲ့အဲ့တော့အင်းဘောဝကထွက်လာတဲ့ခြေနှမ်းတလားကြီးဒီတစ်ခါရောက်ပြရတဲ့ခြေကံရဲ့ဒီမှာကဒီခြေနှမ်းကိုမဆက်နိုင်ဘူးလေတရားရင်းနဲ့ဆက်တာပဲတလားဒီတလားတလားဒီတလားတလားဒီတလားဒါလည်းမဟုတ်လား လာမှုဒီဟာတွေရဲ့ကိုယ်ကြီးရဲ့အခြေခံဖြစ်လို့လားဒီကိစ္စဒုက္ခလာကြတဲ့ရွာကနေပြီးတော့ဒီနာရောအောင်ကိုခြေကမ်းပေါင်းတုံးတောင်ဆိုတော့တုံးတောင်တွေထဲမှာအဲ့ဒီဓမ္မရှိတာမပါလားဒီလိုသူဒီတုံးတောင်ရဲ့စိတ်ပိုင်းကမဖြစ်နိုင်ဘူးကြာတဲ့ဟိုတို့ဒီနေ့တော့သိတဲ့ဦးတော့မိုက်ကြပါပြီအဲ့ဒီဘက်ကနေရှင်းလို့မရဘူးဒီကဟာလေးဒီကဟာလေးဒီမြတ်တာတာလေးဒီအကုန်ထွက်သွားတာ ဒီနေ့တော့ဘာလို့ဖတ်ပြီးမှဟိုမှာကြည့်ပြရတာလဲဆက်သွားကြတောင်းလို့ဒီဝိပုဗ္ဗဘာသာမျက်လို့တော့မှာလေအခုမှလည်းဟာရှင်ရှင်ပဲလေဟင်ဟိုမှာကြည့်ဖတ်ပြရရှိပြီလေတောင်းလို့သူ့ကိုသိတိုင်းလို့ဆိုပါပဲလေအချိန်ကပေါ်တော့တာပါပဲလေတာခီးသွားတယ်ပြောတာတို့တခါယောဂီတွေတူအတွက်ကိုဒါတို့ရတနာပူရတယ်လေဟင်ဓမ္မရတနာ ဟုတ်ကလားတရားရမှာဟုတ်ပါလေအဲဓမ္မပတ္တိတော့မှာပတ္တိဆိုတရားမြင်တဲ့အချိန်ကြီးတရားမြင်တဲ့အချိန်ကြီးတရားမြင်တဲ့အချိန်ကဘာလဲမြင်တဲ့အချိန်ကြီးအဲတော့ဘုရားရဲ့ဟိုရှင်ဘောရမကိုကျော်သွားရှင်ဘောရမဆိုတဲ့ပုဂ္ဂိုလ်ကိုကျော်သွားတောင်းတညာတော်ကိုဒိဋ္ဌိသွားပြီးမယ်အဲဒီဒီမှာတောင်းတညာတော်ရဲ့တောင်းတတိသွားပြီးမှာပေါ့ဒီတော့ကာလသံပတ်ကိုမှသွားပြီးဘုန်းကြီးကိုကျော်သွား ဟုတ်တယ်ဒီရနာပတ်ကိုအိမ်ကြမှာကိုတရားလက်ထက်တဲ့ချိန်မှာပြောမှာမဟုတ်လားဟုတ်ကဲ့တရားတို့ကဓမ္မဓမ္မကိစ္စပြီးနဲ့တရားရနာကနေတစ်ချက်ရနာသုံးပါးရနာပြီးရှုနာမဟုတ်ဘူးဒါရနာနဲ့ပြောပါဘူးဟုတ်ကဲ့လားတရားတို့ဒီလည်းအရင်ပြောနေကြသလားတော့ဆိုရင်တော့ဒီဘုခိတုံးဆိုတော့ငါလည်းပြောရမှာပေါ့ငါလည်းပြောရမယ်တော့ဒီလမ်းမရှိတော့ဘူးလေဒီတရားရရှိတဲ့တော့ပိုင်နေတဲ့ဘုရားကိုကြည့်တော့ ကြည့်တော်မဲ့တာပါတာရိတရားတွေပဲရှိတယ်ဟင်သူချောင်းဒီကြရင်ငါးပါးကိုမရှိတော့ဘူးငါးတော့ပါရဲ့ဟိုမှာအဲလိုလည်းငါတော့မှာသာငါတော့တော့ဘူးရောက်ဟင်ဘယ်နေရာမှာတော့ဘယ်လိုရှိနေနေရပါလဲဟုတ်ဘူးဟိုမှာတက်တော်မူတော့ငါတော့ဘုံမှာသာအဲ့ဒါချောင်းဒီမှာသွားပြီးတော့ပါလို့ဟိုပါလို့အဲငါးပြားဟိုဟင်ငါးပြားတော့ဒီငါးပြားနာခုဓမ္မပေါ့ ဟုတ်ကဲ့အဲ့လိုပြောလို့ရှိရင်ရှမ်းပြည်ကထပ်တာအော်ရမှာမာဟုတ်နာမည်ကတော့ဒီလိုမျိုးမှန်တယ်မှာဘူးဟုတ်ကဲ့အော်သူလာကြတာတော့မသိတာဟင်အဲ့တော့ဒီခုကိလေသာရောငါရတာပြောရမယ်ထင်တာအဲ့တော့ငါပြပြီးတတိသမားပါတော့ကြဘယ်လိုလဲခင်ဗျခင်ဗျခင်ဗျဟင် အဲ့ဒါမျိုးကတဏှာနဲ့ဒါနဲ့အဲ့ဒီနာတော်ဒီပတိကတော့မင်းရှိဘူးလေဘယ်မှာနေရလဲတဏှာရုပ်ကဘာဘာလို့လဲပြောကြည့်အောင်ဒီပါရင်တို့ဟင်ဟင်ဒီဒီတယ်ဘာလို့လဲ ဒီတော့ဘယ်လိုလဲဒီအဲ့ဒီနားလည်းဒီကောက်ထားပါမှာဟင်ဒီနားလည်းလည်းမယုံနာလည်းလည်းခင်းလို့ကြောင်းနာလည်းလည်းရောပညာလည်းလည်းနားလည်းဒီကောက်ထားတော့ဉာဏ်များပြီးတတိယနောက်တော့ဒုတိယတတိယလို့ရှိရင်ဘယ်လိုမသိခင်လဲငါးပြားဟုတ်တယ်လို့ငါးပြားမသိပဲဘူးငါးပြားမသိတော့မှာပဲဟုတ်ကဲ့ပါဘုရား ဆက်ပြီးထိုးလို့လေနားပြပြီးနားပြီးနားဆက်ဒီလိုပေါ့ဒီကိုရရပေါ့ဒီရရပေါ့ဟင်တာမင်းရဲ့လေးတွေလေတင်းနေရတာလေးတွေပေါ့လေနားပြပြီးနားပြီးဖြစ်ရင်ပေါ့လေဒါကမှဒီလိုနားပြပြီးနားပြီးပူတာတို့ငါတို့ဒီမှာဒီလိုပြောဟင်တန်ဖိုးကဓမ္မပေါ်ဖြစ်သွားပြီအဲ့ဒါကနားပြပြီးအသိသက်သက်ပြီးပါလို့ အဲဒီတန်းချမှုတွေကနားရောပြီးစိတ်ကိုသင်္ချာပြီးတာပဲတခြားခုဒီမှာနားရောပြီးအတု20ကိုပြောနေတာအဲဒီနားရောပြီးအတု20ကိုလက်သုံးနဲ့မတိုင်ဘူးလို့စက်ကူလေးမှာတိကျကိုကြီးတာဟင်ဟုတ်ကဲ့ဟင်ပြည့်စုံကြီးတာအဲ့ဒါဒီတခြားပြီးနားရောပြီး20ရဲ့တို့ပါလားအမှုပေါင်းကိုတင်ပြတာပါ တကယ်လို့ငါးများပြီးအခုမေရာပြည့်ရင်တစ်ဖက်မှာဘူးလားပြန်တစ်ဖက်ဝတ်တာလို့တို့တော့ငါးလည်းပြီးပြီးနေရပြီတစ်ဖက်ပြန်မှာတော့အဲငါလည်းဒီတစ်ခါပါမှာဘူးတစ်ခါပါကြတော့ငါလည်းဒီကိုသိနေရပြီပြည်ရနေရပြီတစ်ဖက်ပြန်လဲနှစ်ခါပြီးရင်နှစ်ခါပြီးရင်ဟင်ဒီလိုသက်ပြီးပြီးရင်တင်းနေပြီးရင် တသိန်းအဲ့တသိန်းသူဒီမှာနားလာပြီးတော့အတိတော့တိတ်မဆုံးကြတာအဲ့ဒါကတသိန်းရရှိတာဟင်တော်ရင်းယူတော်ရင်းယူကြားလုံးယူကြားလုံးယူပါရတိနေတော့နားလာပြီးအဲ့ဒါကိုသူ့ဘောတာပါဘူးအဲ့ဒါကိုသူ့ဘောတာပါဘူးသူတသိန်းလို့ပြောတာဗျတသိန်းကိုပြီးကြောင်းရှိတယ်ရှိတယ် အဲ့ဒီတဲ့တဲ့ကိုခုနကငါးပါးဒီဒီငါးပါးဒီဒီရဲ့ဒီဟောလို့ပဲဆိုရင်ခဏတော့သာလာရင်ကြီးရဲ့ကိုယ်ကိုဆောင်မှာပဲတဲ့တော့ဝင်တော့အောင်လို့စိတ်မူလေးတွေမှာနားရာလို့တထောင်လို့နေပြီးတော့ဒါကနားရာပါဒါကတထောင်ဝပြောနေမှာကြာတဲ့အခုလည်းဘာလို့ခုနကတိကျလေးတွေပေါ့တော့ညာရဲ့တိကျလေးတွေတိကျလေးတွေတိကျလေးတွေတိပန်းတိမုံနဲ့ဘူးတော့ဘယ်လိုခေါ်ရည် ပုဂ္ဂလာကပြည့်တပင်းတွေကနေပထမကောက်တဲ့ငါးပါးဒီဒီကျောင်းများတွေကိုကြောက်တာကိုဆိုပါလို့ဟုတ်ကဲ့ကျောင်းမလေးဟုတ်ကဲ့ကျောင်းများကိုဆိုပါလို့ဆရာကြီးရဲ့နာပါသင်ရဲ့နာပါအဲဒီခါကြလို့ရှိရင်ခင်ဗျားတို့တုံးကြည့်ပြီးတာဟုတ်ပါရသည်ဒီနော်လည်းပါလို့တော့မပြီးရဘူးဟုတ်ဟုတ်ဒီဒီရောပါလိမ့်မယ်လားဒါတော့ဒီ ကောင်းလာတော့သိကျော်နေတာအဲဟုတ်မနတိတိရရလာခံရဲနာရဲခြေရဲကြောက်ရဲတုံးရဲဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ် ဟုတ်တယ်ဘာလို့ဒီလိုပြောရလဲတော့ဘာဖြစ်ကုန်လဲဘယ်လိုဒီလိုဒီလိုလဲဒီလိုမျိုးရပြီမဟုတ်ဘူးတော့ဘယ်လိုလုပ်လဲဘယ်လိုလဲကိုရောပါတယ်ဒီကြရတဲ့ဘုရားကဟာဘုရားကြီးပါနဲ့မရှိတော့ပါဘူးခင်ဗျခင်ဗျဒီဘုရားရှိချောင်းကြီးကအဲဒီလိုတော့ ပြီးတော့ဆက်သွားတယ်ဟင်ငါပြောပြီးလို့ပြီးတာအများကြီးပြောတယ်တန်လို့ရှိဘူးဆိုတော့ငါပြောပြီးအဲဒီမှာသူတက်ပြီးကြားတယ်နော်ဟင်ဒီယောဂီတို့ကလည်းဒီမိစ္ဆာဝါရီကတမန်တို့တာနဲ့ဖြစ်တာလည်းများတယ်ဟင်နောက်ပြောရတယ်ဒီပတ်တမတ်လေးကလည်းမလာမလို့ဖြစ်နေတယ်ဟုတ်ကဲ့အဲ့တော့ဒီလိုရဲ့ဒီရှိတာဟုတ်ကဲ့ သူ့တာမီးနဲ့သူပေါ့လေတော်တယ်မင်းဒီပါလေငါတို့ဒီမှာတော့တာမီးနေမဟုတ်လားဟင်အရင်ပိုင်းကြီးတွေလေအဲ့တောင်ကြီးတွေငုံငုံဒီကဘာလာပြီးနေတယ်အဲ့ဒါဒီလိုဒီလိုဒီလိုပေါ့နေရမှာဟင်ဇာတိဒီတမကဇာတိဒီဝိပဒနာဇာတိဒီဉာဏ်တွေဆိုတော့ဇာတိမဲ့ဇာတိကိုဖူတာတွေမိတ်တော်နေခဏတိုင်းဆောက်စားပြီးရတယ်ဟုတ်ကဲ့လားအဲ့ဒါမှကျင်နေတာ ဒီစနေနေ့မိချပါဘူးတာလည်းပြင်မယ်ဟင်ဟုတ်ပါလားမင်းလည်းဘာလို့လဲဟန်နာပါအင်းတာလေမင်းလည်းဘုရားဟန်နာပါတမန်တော်ကိုမပါနိုင်ပါဘူးဒီအဖြစ်တော့မပြင်းပြင်းလည်းနေပါပါနေပါလေအဲဒီဒီတတိယအဖြစ်တော့ဒီကရမျိုးပြင်းပြင်းပြီးတော့တမန်တင်တင်ကြမ်းလို့ဘုရားအလိုလိုတာတယ်လို့ပြောအဲ့ဒါဝိနည်းတရားမှတ်ချက်ချက်မှာဟောငါတို့ဒီလိုပြည်တာတောင်းရှိတော့ပါလားဒီလိုအဲ့ဒါမျိုးကြောင့် အဲ့ဒါကိုသူတစ်ချက်မှလည်းသူ့ကိုခေါင်းကြီးတာရောယူပြီးလို့လားဘယ်မှာတန်နေကြတော့အတိအကျတာရောယူပြီးလို့လားသူကကြည့်တာတော့ပြီးသွားနေတာလေတိတိမှန်တော့ဒီတိတိမဲ့ကိုတာပြောတစ်ချက်မှတစ်ချက်ကြည့်တာနေနေတယ်ဟဲ့တော်ရည်ကြီးလေတော်ရည်ပြောပြီးပြောပြီးလေလုံးလုံးလို့ရှိဘူးလေကာတုံးတဲ့လူကြီးတွေကလည်းဟောတယ်အော်လို့ရှိအတူရှိတယ်တမ်းတဲ့ကြီး ဒီကလေးကနာကိုတော်ရည်နဲ့တိုင်းတိုင်းနဲ့ဒီကုသကအဖွဲရှင်ကိုရင်အဲ့ဒီနေရာချုပ်မှာပြတ်ပါလေဟုတ်ကလားမအဲ့ဒါတို့ဒီလိုရတဲ့ကူကဒီချောပါမလားဟာလို့လားဟင်ရှင်တို့ဒီဒီမှာဒီထက်တဲ့အဲ့ဒါဒီမှာတော့ဒီကြတဲ့မဒီလိုရှိကောင်းရှိတာလို့မလာတာရှိကောင်းလာခြင်းကောင်းရမှုကောင်းလာမှာပေါ့ဟင်ဒီလို ဒီချစ်တဲ့လူတွေကတော့ဘာသာအပိုင်းနော်တရားရည်ကြီးဘုံကြီးမှာဒီရှေ့လေးတွေနဲ့ရက်ကြည့်နော်ဒီအရာလေးရှိနေတယ်ဆက်သွားတယ်ဆက်သွားတယ်ကြာတယ်ဆက်ပါလာတော့ကြောက်ကြောက်တရားဟိုဒီဘုံကြီးရဲ့ဟာကိုယ်အကြီးအကဲဘုံကြီးဘုံကြီးလေးရှိပါလားဘုရားဟင်ရှိရပြီဒီဘုံကြီးရှိပါလားဘုရားဒီတည်းမှန်းနေမှာပါလားငုံသွားကြတော့ သူမပေါ်လာတယ်ဒီအဲဒီဘုရားမျိုးလာပြီးဆက်ကြမပေါ်လာတော့ဟုတ်ကဲ့အင်းဒီမပေါ်လာမလာဘူးကဲလာကြလို့သာသာ